ကျေးဇူးရှင်မဟာဗောဓိမြတ်ဆရာတော်ဘုရားကြီးလက်တလူသာသနာပြုစခန်း၌3ရက်5လ68ခုနှစ်တွင် ဟောကြားတော်မူသောတရားတော်ပြင်းပြင်းခံစားဖို့ရအတွက်ထိတ်သိမ်းရတဲ့သီလတွေဟင်ဟင်ဟိုတို့တော်ကောင်းလေးတွေတော့တူဦးမှာပါဟင်ဟိုကြားလေးသမင်လေးတွေလေအဲတော်ကောင်းလေးတွေတို့တို့ပဲကာမဂုဏ်ခံစားတာပဲကွယ်သူတို့ကြတော့ တို့တို့ငါးပါးသောသိက္ခာဘုမထိန်တဲ့အတွက်သူတို့နိုင်ရသားတင်တယ်ဟိသိက္ခာလောကလည်းတို့လူပဲကာမဂုဏ်ခံစားတာပဲသူတို့လည်းကာမဂုဏ်မှာပဲတို့တို့သူတို့ကြတော့နိုင်ရသားတို့ကြတော့အဲ့လိုနိုင်ရသားမဖြစ်ရအောင်လို့ဟိတို့ပြုတဲ့ဒါကံကုသိုလ်တွေဒီမဲ့ဟိဒီကံကုသိုလ်ဒီတို့ပဲသွားမှာတော့ကာမဘုံပဲသွားနေမယ်လူဘုံနဲ့နတ်ဘုံပဲသူတောင်းယူမှာဟုတ်ဟုတ်ကလား လူဘုံနဲ့နာဘုံမဲ့တာအောင်ယူမှာအဲ့ဒီလူဘုံနဲ့နာဘုံကို လူဘုံရောက်ရောက်နာဘုံရောက်ရောက်ကိုခံစားနေတဲ့ကာမသီတွေလေးကိုတစ်ဖက်နဲ့အတိုက်ခိုက်မရှိ အနောက်တားမရှိချမ်းချမ်းပါပါသို့မဟုတ်ပဲကြမုံမသားပဲနဲ့ပကံပြားတဲ့ကမုံလေးတက်တက်စားရအောင်လို့ငါဘာအတိခါဖို့ယူကြတာဟုတ်ခလားတို့ဒီရှိပါတော့ဒိဋ္ဌာဘုတ်ကိုပါတော့ဒိဋ္ဌာဘုတ်ကြတော့ တို့ဓမ္မသီလလိုပဲသုံးရင်ပဲညတော်ခြင်းကိုသွားမှာဟုတ်ကွယ်ဟုတ်ကလားဒီအဲ့ဒီဓမ္မသီလဆိုရညတော်ခြင်းကိုသွားမဲ့နေရာဟိုတို့ရှင်းပါတော့သိက္ခာပုဒ်နဲ့ဓမ္မတော်ကိုဟိုမဖို့ကိုသွားဖို့ရာသည်မဲ့ကြီးရှင်းပါတယ်နဲ့ဟဲ့အဲ့ဒီမဲ့ကြီးရှင်းပါနဲ့ဒါမဖို့ကိုသွားမှာဟုတ်ကွယ်အဲ့ဒီမဲ့ကြီးရှင်းပါရဲ့ကုသတို့ကရှင်းပါယူပါဟုတ်ပါဘူးဟုတ်ကဲ့ ဒီကိုပါကတော့မေတ္တာကိုအခြေခံပြီးသူကဗြဟ္မဘုံထိတက်မှာဟုတ်ကဲ့ဒီသူကဒီရှင်ပါကိုအခြေခံပြီးဒီဗြဟ္မဘဝကနေပြီးသူကနိဗ္ဗာန်ကိုတက်ချင်တာဟုတ်ကဲ့ဟုတ်ကလားဒါဗုဒ္ဓဝါဒီတို့ကရှင်ပါဟိဟိုးဆယ်ပါးကြတော့ဒွာရိယသီလလို့ခေါ်အောင်ဟုတ်ကလားဆယ်ပါးကြတော့ရွှေမွင်ပါတော့ဘူးလေသူတာမဏိများဆိုရွှေမွင်ခံရသေးလားသူသူအရိယဖြစ်သွားမှာဟုတ်ကဲ့ အဲ့တော့ရွှေပြီးငွေပြီးတို့ကိုဒုက္ခပေးတဲ့ဟာမျိုးကိုကိုတို့လူတွေဟိုရှူလိုက်ရှာနေကြတာငွေလိုက်ရှာနေကြတာရှူစုနေကြတာငွေစုနေကြတာဟုတ်ကလားမှန်ပါပါဟင်မြို့ပေါ်ရောက်လေဒါထင်ရှားလေတင်တယ်ဟင်ဟင်ဟင်တို့ငွေခိုင်းတာလုပ်နေရတာတင်တယ်ဟင်တို့ရွှေခိုင်းတာလုပ်နေရတာတင်တယ်ဟင်ဟုတ်ကလားဟင် ပြီးတော့ယာမကင်းတာမကင်းတာအဲ့ဒီငွေနဲ့ရွှေတောက်တင်တယ်ဟိမှန်ပါဗျာဟိအင်းတဲ့အိမ်ဓမြတိုက်သွားတယ်တဲ့ဓမြတိုက်တာလားကိုချူရထတိုက်တာလားဟိဟုတ်ဓမြတိုက်တာလားလို့ဟိတိုက်တာလားိလိုက်တော့ရွှေတော့မှာတို့ဟိုဒီပြောတော့ခင်ဗျားတို့ပြောတော့ဘာလို့မရွှေရနာတိုက်တယ်လို့ဘယ်နှခါကပြောဘူးလို့ပြောဘူးဗျာ ခဏမောကဟုတ်ကဒီကြတော့လေဖြူရတိုက်တယ်ဟုတ်ရဟင်ကိုရောက်တော့လေဓမ္မတိုက်ခုဓမ္မတိုက်ခုနေတဲ့ဓမ္မတိုက်တာရှိမလို့ဖြူရတိုက်ခါပြဟင်ဒီကြရကဟိုဘာတော့ဟိုရှူကိုမပေးလို့မကန်းလို့နဲ့သူ့ကိုချုပ်ကြိုက်တာရင် तू ကခံနေမလားအဲ့တော့တခါတည်းအဲဓမ္မတတ်သွားဟေးသူဓမ္မတတ်တယ်လားရှူရတတ်တာဟင်တော့ဓမ္မတတ်တဲ့ယူရီသူ့ချုပ်ကြိုက်တာလေ ဒီတိတာတဲ့ထဲပြီးတော့ထောင်ချောက်ဟုတ်ဟင်ထုံလို့လိမ့်လို့ဆိုတော့သူ့လွတ်လာလို့လားဟင်ပြီးတော့သူသူ့ဒီငွေရတယ်သူ့တိုင်းပြည်လှည့်နေတာဟဲ့သူ့လက်ဒီလမ်းလှည့်မှာပေါ့ခုခင်ဗျားတို့ကဖုတ်ခိုင်းတာသူ့တို့ကြည့်လိုက်မကြည့်လိုက်ဟင်မကြည့်တော့သူကထားတယ်ဆိုဟုတ်တယ်ဟင်ဟုတ်တယ်ဟုတ်ပါပါဘုရားဒီဒီတော့ဘာလို့ရှုံးခင်ဗျားတို့မျိုးဆိုတော့ခင်ဗျားတို့ချုပ်ခိုင်းထားတာကြီး ဟင်ဒီဒုက္ခနာလိုလာလာမျိုးလူမျိုးတောင်ခံရဦးတယ်ဟုတ်တယ်လေအဲ့တော့ကျင်းရပါမလားသူကအဲ့တော့သူထွက်ကြည့်လို့ရမှာကိုမထွက်တော့ခင်ဗျာတိုက်လို့ဗျာဟင်အဲ့ဒါတောင်ခင်ဗျားတို့ကဟိုသူကတိုက်ခါတော့မချီမငါနဲ့ဆက်တာတော့ဟိုရိုက်ပြီးရိုက်ပြီးထင်တယ်ဟင်ရိုက်ရတော့သူမချီမငါလို့တော့တောက်ကိုတောက်ပါဗျာအဲ့ဒါဓမ္မတတ်တာလားဒီရတတ်တာပါဗျာ ဟင်ခပ်ပေါ်ကိုရွာလိုက်တော့လို့မပြောပါဘူးဗျာဘုရားတော်ပြဓမ္မဓမ္မရိုက်သွားတဲ့တော့ဟုတ်ဗျာဓမ္မရိုက်သွားတာတဲ့ဗျာနဲ့ဟင်ဟင်အဲ့ဓမ္မတတ်တာဘယ်နှခါတွေ့ဘူးလို့ဟင်သနာဟိုဓမ္မရိုက်တာဘယ်နှခါတွေ့လို့တို့ရှူရထရိုက်တာတို့ယူရထတတ်တာဟင်ကိုယ်ကလွှမ်းမယ်ဟိုမလွတ်တော့ကလောင်ဆန်လို့နေအဲ့တော့တတ်ကိုတတ်မှသူကဟုတ်ကလားဟိ သူ့ကြောင့်တို့ရာမကင်းတာသူ့ကြောင့်ဒါမကင်းတာအဲတော့သူအရိယာကိုလမ်းကိုလိုက်မဲ့ပုဂ္ဂိုလ်ကရှူမူပါဆုံးရတဲ့အတွက်၁၀ပါးသီလကတော့အရိယာသီလရှင်းပါးကိုပါပြီးဓမ္မသီလဟင်ဟင်ငါးပါးဒီကာမသီလဟုတ်ကလားအဲတော့တို့ဒီမှာတော့ဟင်ဓမ္မသီလတိတဲရှင်းပါးဒီလောက်ပဲယူမဟိဟင်အတိဌာနဲ့ယူကြ ပါဗျာကဲရံဘူရီများကြုံတွေ့ရင်ဆိုင်နေရမယ်တို့နောက်မြန်ရံဘူရီလိုက်နေမယ်သို့မဟုတ်တို့ကိုရံဘူရီဝိုင်းထားမယ်ဆိုရင်တို့ဒီလိုနေမလားဖတ်ပေါက်ရှာမလားဟဲ့ဟင်ဒီတိုင်းငိမ့်ခံမလားအာဟုရှာမလားအာဟုရှာပါဗျာတထုံးတာမယ်ကွယ် ဒီရံသူကိုရံသူမှန်ပြီးလို့ကြောင်းရင်သုံးဖို့ရံသူကိုရံသူလို့ပြီးလို့ကြောက်ကြောက်တတ်မယ်ဆိုရင်ဒီရံသူကလွတ်တဲ့နေရာကိုလည်းတို့တင်းရှောင်ရမယ်ဟိခေးပြီးတော့ရံသူမလာနိုင်တဲ့နေရာကိုလည်းအာဟုကိုကြွားရှာရမယ်ဟုတ်ကလားဟိတာထုံးပါမယ်ကွအဲ့တော့တို့အခုလည်းတို့တွေရဲ့စိတ်မှာ ဟင်ကိရိတာယာနဲ့အေးတဲ့အချိန်ရှိသလားဟင်ဟောမနဲ့လင်းဒါနဲ့တို့လူနှိုးလို့နှိုးတာလားတောကနှိုးလို့နှိုးတာလားတောကနှိုးပါဗျာဟင်လူနှိုးလို့နှိုးတာတခါရှိဘူးလားတောကနှိုးလို့နှိုးတာကြီးတယ်ဗျာအဲ့ဒီကတည်းကတို့တောကကခိုင်းစားတာဗျာမှန်ပါဗျာဟင်တောကကဒုစိတ်ကိုဆင်းရဲဒူးတိုက်တယ်လို့တကူပြီးတကူသက်သက်လိုခိုင်းနေတာဗျာမှန်ပါဟင် ဟင်တာဟိုကိုကဟိုသူခိုင်းလာလိုက်လုံနေရတာကိုကဟိုတို့ဘာတော့ငူဝဲဂျူကြီးလို့ဗျာဟင်မှန်ပါဗျာဒီစိတ်ကတကူပြီးတကူဆက်ခိုင်းနေတာဒါမှပြီးသူဟိုကလုံးဖို့ရထင်မင်းသူကပြင်ထားပြီးပြီဟင်ဟိုဟာလုံးလုံးမှလဲတာတမ်းမကြမ်းဘူးဟိုဟာဟိုသူကဆက်ခိုင်းပြီးပြီမှန်ပါဗျာဟင် ညကိုမတတ်နိုင်လို့ပြည့်လဲအိတ်လိုက်လို့လားပေါ့ဗျာမအိတ်ခိုင်းမှခဏတင်လာလေဟုတ်ဗျာဘယ်လုံးဝမတတ်နိုင်လို့ကိုကြီးပြည့်လဲအိတ်လိုက်လို့လားသူနေဦးလက်ဖြင့်မှာဖက်ခိုင်းဦးမယ်သူထိုင်ဆောင်ဟင်ဟင်တော့ကပြန်လာတာမဟုတ်ဘူးနေဦးနေလက်ဖြင့်ကဟင်ဖက်ခိုင်းမယ်သူတော့ထိုင်ဆောင်နေရတဲ့သူနာ ဟင်အဲသူ့နောက်မှာပသူတွေပါနေတော့လူကျင်မှုလောဘအပိစာတွေပါတယ်ဟင်လူကျင်နာမရရင်ဒေါသဝင်မယ်လူကျင်နာလက်လူထုံးချွင်လည်းဒေါသဝင်မယ်ကိုလူကျင်နာကိုအပြိုင်ဆိုင်ပေါ်ရင်လည်းဒေါသဝင်မယ်ဒေါသဝင်တဲ့တကားအဲသုံးခုပဲရှိဟုတ်ကလားဟဲ့လူကျင်နာမရရင်လည်းဝင်ပါပဲလူကျင်နာလက်လူထုံးချွင်ရင်လည်းဝင်ပါပဲ လူကျင်တာအတိုက်ခံပေါ်ရင်လည်းဝင်ပါပဲအဲ့တော့လေဒေါသကတို့ခိုင်းများရောဟင်ဒေါသကောင်းခိုင်းမလားခိုင်းပါဗျာဟင်ခိုင်းပါဟုတ်ဗျာလက်ဖက်ကလေးစာမှခတွင်းကျင်ပြီမှာသူပြောတာကဒုမဟုတ်ဟင်အဲ့ဒါတစ်ဖက်သားချင်းလူတွေပြောကြတာဗျဟင်တစ်ဖက်သားချင်းလည်းတစ်ဖက်ဆွဲတာပြောတာဗျအဲ့အဲ့လူပြောတာမဟုတ်ဘူးဗျ အဲ့တော့လက်ဖက်မစားတဲ့တိုင်းပြည်တွေဘယ်လိုတော့ခရူးချင်းနေတာပဲလားဟုတ်ကလားအဲ့လက်ဖက်မစားတဲ့တိုင်းပြည်ခရူးချင်းမဟုတ်ကြမှန်ပါဟုတ်ရဲ့အဲ့တော့မစားခြင်းနဲ့လူကခရူးချင်းတယ်ပြောတာပါအဲ့ဒါလောဘကပြောတာဒုစကားမဟုတ်ဘူးမှန်ပါအဲ့တော့သူပြောတဲ့တိုင်းသူစားတယ်ဗျာဟင်မှန်ပါအဲ့တကယ်လို့တို့လက်ဖက်စားမှတော်တော်လေးပြရင်တော့နာမည်စားပြမှာလားဟင်ဟင်လက်ဖက်စားတာဟောမစားတာဒီများကြာရင်လေမှန်ပါ စိတ်မကြည်မွေးလည်းကိုသူသားမှာဗျာအဲ့တော့ဘိုက်အောင်တော့အဲ့လောဘကဝန်ခံတာကဒုက္ခပါအာဘူးရခံရပါလူနာထိုးတော့ဒုက္ခရတော့ကိုယ်ပဲခံရမှာသူကသူကြိုက်တာတွေရပြီးပြန်သွားရောသူ့ပဲခံအဲ့တို့လောဘခိုင်းတာလေနေတိုင်းလုံနေရဟင်ဒေါသခိုင်းတာလေတို့နေတိုင်းလုံနေရတယ်ဟင်ဒီချင်းမကြည်နိုင်မာနကတခါတည်းတို့အချင်းချင်းအပြိုင်ခိုင်းနေပြဟုတ်ဗျာ ဟင်ပြီးတော့ဒေါကကလည်းဘယ်တော့မှกินမှုရတခုပြီးတခုပြဒေါကတခုနဲ့လက်ခံတော့လိုက်ရင်တို့ခူရကောင်မူရတယ်လို့ဗျာခူရကောင်နဲ့ခေါ်မှုဘွားနဲ့ညီးတော့တာတင်နေခေါ်လျှောက်ဟင်ဒီတော့ကလည်းခူရကောင်မူရတယ်လို့ဗျာအများရန်တို့နောက်ကနေညီးပြီးခိုင်းဟင်ကြည့်တော့လေကြည့်လို့သိုးရင်တာတင်နေမရှိတော့တဲ့မရှိလို့ သိနေတာပဲထင်တယ်ဟိမှန်ပါဗျာဟင်အရှိတော်သူကမအော်ပဲနေသလားဟင်ကိုကြီးတို့ပဲဗျာရှိတော်ဟောဗျာအမရှိလည်းကြီးတာဗျာရှိလည်းကြီးတာဗျာဒီကခုတော်မွေးထားတယ်အဲ့ဒီကမ္ဘာတို့တော့ကလာလည်းထထားလို့ရှိရင်တော့အဲ့တော့တို့ရံသူပေတော့မှပြည့်ဘူးတို့ရံသူကြားမှာသုံးပါးပြင်နေနေရတာဒီဟင်မှန်ပါဗျာဟင်မှန်ပါဟင် တခါတည်းတို့ကိုပါတော့ဟိုနွားမွေးတယ်လို့ထင်တယ်ခိုင်နွားကြီးမွေးတယ်လို့ပဲတို့မွေးတာခိုင်နွားကြီးလည်းတို့လက်ရှင်ကမမွေးဘူးလားဟိမွေးဟိသူ့စိတ်တိုင်းကထွန်းတယ်ထင်တယ်ဟိဟိသူရှိခိကနွားဖြစ်ရတာမှတော်သေးခုခိနွားပူဆိုးလို့မထင်နဲ့ဘူးလည်းမရှိဘူးလည်းမရှိဆောင်းလည်းမရှိထင်နဲ့ဟိဟုတ်ကလားဒီအခုခိကနွားများတော့မဖြစ်ချင်ကြနဲ့ဒုက္ခရောက်ပြီ ဟင်ခိုင်ဟင်အခိုင်နာနာတော့ခံရတာပြေးပဲကြံတော့လည်းတိုင်းချူတာဟင်အဲ့ဒီလိုဟိုနဖားနာမှာကြောက်တာနဲ့အဲ့ဒီကျူးပေါက်တာတွေကိုဒီနွားအားကြီးမယုံသေးဘူးနွားတော့တော့ဟောတယ်ဟင်နွားဒီဒီဟိုကျူးအားတဲ့ကြီးတဲ့ထင်တယ်ဟိသူတော့ရိုးလိုက်ရင်သူနာကြော်လေးတင်းမာသူလို့အဲ့ဒါလေးတစ်ခုနဲ့သူခန့်ခိုင်နေရ ဟုတ်ပြီမှန်ပါဗျာဒီခိုင်းလည်းခိုင်းတယ်အင်းတို့ခိုင်းပြီးတော့သူ့ချင်းကြတော့အစာလေးလည်းကျွေးသေးတယ်နဲ့ကြီးပြီးလည်းတိုက်ပြီးတယ်နဲ့ဟင်အင်းတို့သွဲစိတ်ကလည်းကြည်လီပါစိတ်ကလည်းတို့ဒီတိုင်းပဲဗျကိုကြီးခိုင်းလည်းခိုင်းတယ်အစာလေးကျွေးတဲ့ခါကျွေးလိုက်တော်ပြီးကြတော့ကျွေးလေးနဲ့ချီတာပဲဟင်ဒီအဲ့ဒီနွားကြီးဟိုတဘူမကောင်းတဲ့နွားကြီးပေါ်လေနှုတ်နဲ့ထိုင်းကြီးများဖြစ်ခဲ့ရဲ့ မကြိုက်ရင်ပိုက်ရှင်ကရောင်းပေးဗျမှန်ပါဗျာဟုတ်ပြီဒီပြီးတော့တချို့နွားကြတော့မိုးကုံကနေပြီထင်တယ်ဟိတမူးတမူးတော့ဘာနောက်ခိုင်းရတော့မထင်တယ်ဟိအဲ့ဒါဆိုလည်းပိုက်ရှင်ကကြိုက်တော့ကြိုက်ပါဟိအဲ့ဒီခါကျတော့ဟိုဟိုပိုက်ရှင်နဲ့ဟိုပိုက်ရှင်ရောက်စားဟိမှန်ပါဗျာဟိသူလည်းဟိုတည်တဲ့ကာလဟိုဘဝနဲ့ဒီဘဝပြောင်းတာအဲ့ဒါနွားရောက်စားတူပဲမှန်ပါဗျာဟုတ်ပြီ ဟင်အဲ့တော့ဒီပိုင်ရှင်ကဟိုဒီပိုင်ရှင်ကဒီပိုင်ရှင်ကိုပိုက်ဆံပြီးလာတယ်လေအဲ့ပိုက်ဆံပြီးတော့ဒီကပိုင်ရှင်ကနဖားနွားကိုဂျူရီကနေအားထားတယ်ဟိအဲ့တော့ပိုင်ရှင်ကတိုင်ကနေဖြိုးပြီးဟိုပိုင်ရှင်တစ်ကဆွဲခေါ်သွားတယ်ဟင်အဲ့တော့နွားကြီးကယုံပါလေယုံပါဒီလိုလေနာဂျူရီဒီနာလေးမှာ ကျွေးလေးနဲ့ထိလို့ခါမဲ့ဒါလေးကြောက်တဲ့အတွက်ဒါဒါလေးလိုက်သွားတာတဲ့မှန်ပါဗျာဟင်မှန်ပါဗျာဒီဘုံတော့ခြားတိုင်းအဲ့တော့ဒီခြားတိုင်းရောက်တော့တာဝန်မှာတော့အခုမှာပဲဒါပဲကျန်တဲ့ခိုင်းမှာပဲအဲခိုင်းမရရင်တော့ဘာမှမပါဟင်ဘယ်နေရာမှာငါတော့ဘယ်နေရာမှာရတရားမရှိဘူးအဲဒါပဲတီးဝေါ် အယူဝေါ်အမှုနောက်ဆုံးတို့လူချီရီလာခိုင်းတာမြို့ကြတော့လေဒီကိုအမေဒီမေဒီဖိုင်ငါတို့ကချီရီဟင်ဟင်အယူကြတော့ချီကီကတော့တို့ပါတော့အယူလုပ်တဲ့ဟာတွေလေဟင်ဟင်အဲတို့အပေါ်လို့ပြောလို့တဲ့ဟိုအယူတို့ရတဲ့ပြိပါတွေရှိသေးတယ်ဟုတ်ပါဘူးဒီအဲ့ဒါတွေလောက်ပါအဲ့တော့နွားကိုအဲ့လောက်ထိလုပ်တာတို့လူဘဝကိုလည်း ကိလေသာကအဲ့လောက်ထိသုံးချတာအဲ့ဒီဘဝတို့ဒီဒီမပြောပါတော့တာလေးကိုဟိုပြီးခံပြီးတော့အလိုရုံးမယ်ဆိုလို့ရှိရင်ဒီလက်ကလွတ်နိုင်တယ်ဟုတ်ကလားမယုံလို့ဒီနာရုံးတင်လာလိမ့်မယ်ဘုဘဟိုဒီအာထုပ်ကာလပြည့်နေကာယကဒုက္ခပေါ်မှာပေါ့လေ အနေချင်းဟာလေဒါလေးကိုမခံနိုင်ဘူးသူခုနကပြောလိုက်သွားရင်ဖက်ခိုင်းမှာအဲ့ဓာတွေခိုင်းမခံရအောင်အခုတီလာဆိုတာလေးကျင်ခိုင်းတာမှန်ပါဗျာတီလာတော့ဒီတဲ့သူကတီလာဆိုတာပါဠိလိုပြောတာပမာလိုလေးကျင်ခိုင်းတာအဲခိုင်းမခံရအောင်လေ ကိရိတာယာငါလွတ်အောင်ဒီလိုထင်တယ်ဟဲ့ဟင်ကိရိတာယာငါလွတ်အောင်အဲ့တော့သူ့ကိုလွတ်အောင်သွားဖို့တို့ဘာလို့ရမလို့တရဏဂုံသွားယူရတယ်မယ်ဟင်တရဏဂုံယူကြရတယ်ဗုဒ္ဓတရဏဂုံဓမ္မတရဏဂုံသံဃာတရဏဂုံ တို့ကဒီလိုလာတယ်ဟုတ်ကလားဟေးဒီအဲ့ဒါဒီလိုကြားရတယ်အဲ့ဒါဟိုရံသူမသွားနိုင်တဲ့စကြဲသုံးခုဟင်အဲ့ဒါရံသူတွေမဝင်နိုင်တဲ့စကြဲသုံးခုထင်တယ်ဟေးဟင်အဲ့ဖရာကုံအာယုံပြုနေဆိုတဲ့ရာဘူးဝင်နိုင်လားဝင်နိုင်ပါဘူးဗျာဒေါသဟောလာနိုင်မလားလာနိုင်ပါဘူးဒေါကဟောလာနိုင်ပါဘူးဗျာဟင်း မများကိုအာရုံပြုလိုက်တော့ဘယ်လိုနေမလဲလားဘာကျုပ်ဖောက်တာတိုင်းပါအာဟုတ်ကလားဒီမှာဟင်ဟင်ဟင်အဲ့တော့ဒီကိလေသာတွေငြိမ်သွားလားထလာသလားထပါပါအဲတရားကိုအာရုံပြုလိုက်ရင်ဘယ်လိုနေတော့ငြိမ်ပါပါဟင်ဘာကိုညာအာရုံပြုလိုက်မှာလဲဟုတ်ကဲ့ရောက်တာဟုတ်ကဲ့ဟဲ့ဒီဒါမှမဟုတ် နေတိုင်းအဲ့အဲ့ဒါဒီအာရုံပြုလို့အဲ့လူတွေဖြစ်နေတာဒီနေ့အဲ့ဒါကိုပြောရမှာအဲ့ဒါကိုတရဏဂုံလို့ပါလို့တော့ဟင်တရဏဂုံဆိုတာခုနကယာမ်သူကြောက်တဲ့ပုဂ္ဂိုလ်ကြီးယာမ်သူကလွတ်တဲ့နေရာကိုထွက်ပြေးတာထွက်ပြေးနေရာတရဏဂုံသုံးဌာနလေဟင်ဟင်ပြီးတော့ယာမ်သူဟိုတို့နောက်ကနေ ထဲကြမကွာလိုက်ပြီးတော့ဖနှောင့်တင်းပြီးတော့နောက်ကျောဓာထောက်နေတာလေးကိုဟင်ကြောက်တော့အဲ့ဒီသုံးဌာနသွားပုံဝမှာခိုးဝမှာဟုတ်ကလားဗျာအဲ့တော့တရဏဂုံပွားတယ်ဆိုတာနဲ့သူကမ္မထမ်းတိုင်းတယ်ဆိုတာအတူတူဟောတီလာယူတော့တရဏဂုံပွားတယ်လို့ပြောတာဟင်အဲ့ဒါကိုပဲသူဟိုကမ္မထမ်းရာကြတော့ ဖရာဂုံတစ်ခုခုကိုအာယုံပြုပြီးစိတ်ကလေးကိုကြည်လင်အောင်လုပ်လို့ရှိရင်အဲ့ဒါဗုဒ္ဓနုတ္တိကမ္မထာလို့ထားသုံးပါတယ်ကမ္မထာကြတော့လေမှန်ပါဗျာဟင်ကမ္မထာကစိတ်ကိုလေးကျင်တာမှန်ပါဗျာရိုင်းနေတဲ့စိတ်ကိုယင်အောင်ယင်လာတဲ့စိတ်ကိုနှူအောင်နှူတဲ့စိတ်ကိုညင်သားလာအောင်ဟင် နောက်ဆုံးကိုယ်စိတ်ကလေးကိုပိုင်တဲ့စီတီသူ့လောကမှာလေဟင်အဲ့ဒါကိုကမ္မထာလို့လည်းသုံးပါတယ်ဗျာအဲ့ဒီကမ္မထာနေရာကျတော့သူ့ကိုဘုရားနုဒတိကမ္မထာလို့ခေါ်ဗျာဟင်ပြီးတော့တာဒီမှာတန်ခါတရဏံကိသာမိယူလိုက်တော့ငါလေပွားတဲ့ခါကျတော့တန်ခါကုံကိုပါတပါပါအဲ့ဒါပွားအဲ့ဒါကိုသူ့ဟိုကမ္မထာရာကျတော့တန်ခါနုဒတိကမ္မထာလို့ပြန်သုံးဗျာ ဟင်အဲ့တော့တရဏဂုံပွားပါဆိုတာနဲ့ကမ္မထမ်းထိုင်ပါဆိုတာအတူတူရဟင်အဲဒီဖရာဂုံသံဃာဘုံကလွယ်လို့ဉာဏ်နာဒီအကုန်လုံးဟာတရားနှလုံးသွင်းဖင်ရှင်တဲ့အတွက်ဓမ္မနုဒ္ဓိကမ္မထာနဲ့ထဲပါတရားဟင်တရားတရားဘုံဟင်နှလုံးသွင်းတာထင်တယ်မြင်မြင်နဲ့ကြားကြားပဲဒါလည်းတရားကိုနှလုံးသွင်းတာလေ ဟင်ခုနပြောတဲ့ဘသူဟိဘယ်ဝါရဲလို့အဲ့ဒါမတရားအာယုံပွင့်လိုက်တာဟိမှန်ပါဗျာဟင်မြင်မြင်နဲ့ဆိုတရားအာယုံပွင့်လိုက်တာဟိမှန်ပါဗျာဟုတ်ကလားဒါမို့အဲ့ဒီမြင်မြင်နဲ့ကြားကြတဲ့သူမှုကြားမာဘာသိချာမာဘာသိဘယ်ဟာနဲ့ပွားပွားအဲ့ဒါဒီကမနုပ္ပိကမထာနဲ့ထည့်ပါတယ်ဗျာမှန်ပါဗျာဟင်အဲ့ဒါကိုတရဏဂုလို့တို့ပြအောင်သုံးဟင်အဲ့ဒါယာမှုလက်ထက်ကလွတ်အောင်ဟင် ဟင်ပြီးတော့ရန်သူမလာနိုင်တဲ့နေရာသွားပြီးပုံခူရအောင်အဲ့ဒီစေချေသုံးဌာနာထားတယ်ဟုတ်ကလားမှန်ပါပါအဲ့ဒါကိုတရဏဂုံသူ့ပါဠိလိုတော့တရဏဆိုတာတပုတ်သမဏဆိုတာတပုတ်တရဏဆိုတာသူ့ပြန်ရိုးပြန်ပြန်တော့အောင်းမိရာလို့ပြန်ပါတယ်ဟင်မှန်ပါပါသူ့စာရဖွင့်တော့ ဘေးရန်ကိုပယ်ဖြုတ်တတ်သောအရာလို့ဖွင့်ဟင်အတူတူပါပဲဟင်ကမနာဆိုတာလဲလျောင်းမိမိစိတ်ကလေးအဲ့ဒီကိုဟိုတွားရောက်ပြီးနေတာလေးကိုကမနာတော့ဟင်ကမနာဆိုတာအဲ့စိတ်ကလေးအဲ့ကိုတရားကိုပဲလို့တွားရောက်နေခြင်းဟုတ်ကလားဟိတရားကိုတော့ဒီကိုစိတ်ကလေးတွားရောက်နေခြင်းပါမကုံတော်တဲ့သူစိတ်ကလေးတွားရောက်နေခြင်းကို ကမနာလို့သုံးတယ်ဟင်ဘာဖြစ်လို့လို့ဖရာကိုဖရာကိုဆိုရင်ကိလေသာကိုသူအကုန်ကဖရာကိုကြောက်ရတာတင်တယ်တရားဆိုရင်တော့ကိလေသာကိုလုံးဝကြောက်ရတယ်တင်တယ်တန်ခါဆိုရင်တော့ကိလေသာကိုလုံးဝကြောက်ရတယ်ထင်တယ်ဟိစိတ်ကလာပြီဆိုရင်တခုတည်းပြီးရတာထင်တယ်ဟိမှန်ပါဗျာဓမြဟောနှစ်ခုပြီးရတာစိတ်ကဟိဆိုအကုန်ကြောက်တယ်လို့ပဲ ဟင်တံမရောလာပြီလို့ဘယ်လိုလုပ်ဟင်အခုကထွက်ပြောရင်ခံရတာကရဲတာနှိမ့်ကရဲဘူးဟောလို့လက်နဲ့ချင်းမှန်တူပဲအင်းအာဂျီမှန်တူပဲနဲ့အပြီးရတာပေါ့ဒီမှာလည်းဖျားဟိဆိုပြီးရဟင်တရားဟိကိုကိရိတာကိုပြီးရတန်ခါဟိကိုကိရိတာကိုပြီးရလည်းရုံအဲ့တော့ဒုကြောက်တဲ့ကိရိတာတွေကိုဟင် တို့ဘယ်လိုမှသူ့ကိုမနှိမ်ရဲတော့မတော်လှန်ရဲတော့သူ့ကိုနိုင်တဲ့ဖရာကိုတရားကိုဘာသာကုံစီကိုဒုသိကလေးသွားတာအဲ့ဒါကိုကမနာလို့သူစားလို့သုံးညဟုတ်ကလားဒီအဲ့တရဏနဲ့ကမနာနှစ်ပုံပေါင်းတော့သူဟာတရဏဂုံလို့သုံးလိုက်တာထင်ပါဘူးအဲ့ဒါကိုတရဏဂုံလို့သုံးလိုက်အဲ့တော့တရဏဆိုဒီမှာ ဘေးရာကိုပယ်ဖြောက်ဖယ်ဖြောက်ပြီးတာဟင်မှန်ပါဗျာတတနာပယဟိန္တိတိတရဏံတတနာဟင်ဖရာဘောတရားဘောတန်ငါဘောယုံကြည်ကြကုန်သောကြည်ညိုကြကုန်သောသူတို့အားဗျံဘေးကိုဟိန္တိပယ်ဖြောက်တတ်သောကြောင့်တရဏံလို့သာတယ်လို့တော့ဟင်မှန်ပါဗျာအဲတတဝါတို့ရဲ့ဘေးရာကိုအကာအကွယ်ပေးတာပယ်ဖြောက်ပေးတာအဲ့ဒါတရဏံ ဟင်အဲ့ဒီမတ္တဝါတို့ရဲ့ဘေးရန်ကိုပယ်ဖြောက်ပေးနိုင်တဲ့ဖရာရဲ့ဂုံတရားရဲ့ဂုံသံဃာဂုံပေါ်ကိုသွားရောက်ပြီးစိတ်ကလေးနေတာကိုကမနာဟင်စိတ်ကလေးအဲ့ဒီသွားရောက်နေတာကမနာဖရာဒီကိုတည့်ရရောက်တာကမနာဟုတ်ကလားဟိအဲ့ဒါတရဏဂုံပြောတာဟင်အဲ့ဒါတရဏဂုံပွားတယ်လို့တရဏဂုံ ဒီမာတို့စီကယူတဲ့ဟိုကြပွားမှာလေဟင်ဘယ်နဲ့တော့ပွားနိုင်မှာမလားဟင်ပွားနိုင်ပါဘူးဟုတ်လားအေးဖယားကြီးဩဃာတာကြီးဆိုတာတပူလုံးဖယားစိတ်ကြီးသိရောက်ကြဩဃာတာဩဃာတာဆိုပြဟင်စိတ်ကဖယားကုန်စီပွားရလားတပူဆိုဟုတ်ပါဘူးဟုတ်ပါမလား တမိုးလုံးဆောင်သွားပါမလားဗျစိတ်ကနင်းလေးလေးမှကောက်သွားဘူးလားဟင်ဟင်တမိုးလုံးဆောင်သွားပါမလားဗျဟင်ဟင်သွားနေမှာသွားဘူးဗျဟင်ကာယကဘောဒီကမနောကနာဘူးလားဟာနော်နာကြနေမလားဟာဘယ်ကပါဆိုဒါလိမ့်မယ်ဗျဟင်ပြီးတော့တတိလေးထားမှဟိုကိရိတာကပူလာသေး တတိပိသမဝူတို့နေ့ကလှုပ်ထားလေးတွေဘယ်နာပါကြံနေလဲဆိုတော့ပိုးတောင်တင်ပြီးဟုတ်ဟဲ့ဒီဘာပြီးဘာလာနေတော့ဘာမှမပြီးဘူးဗျအဲတတိပိထားလိုက်ကြဘူးဟင်အပမာရတတိနဲ့ဘွားရမှာဘူးလားတောင်မတို့ဒီဟိုတိတာပိပိနောက်ဆုံးမှာအပမာဒိနာတံပါဒိတာမဟုတ်ဘူးလားမမေးတဲ့ပတိနဲ့တဲ့အဲ့ဒီတရဏကိုသုံးမှာဘွားတဲ့ဒီလိုပြောတာမဟုတ်ဘူးလားအဲ့တော့သူဩကာသခေါ်နေတာ ဖရာကုံတရားကုံသံဃာကုံကိုအာယုံပြုဆိုရတာမဟုတ်ဘူးလားအဲ့ဒါမိမိကြီးဆိုရတာလားတတိနဲ့ဆိုပါတာလားဟောတတိနဲ့ဆိုရတာအဲ့ဒီခါကြမှာမိကဟိုမလုတ်ခဲ့မိတာတွေကလာပြီးတော့လက်ကုပ်တူပဲဗျဘယ်နာငါမလုတ်ဘာမလုတ်ခဲ့အောင်ဘယ်သူငါဘာမပြောခဲ့ရသေးဘူးနဲ့ဟင်ကိုလာသေးတယ်ကိုရရရောက်ကြလားဖရာစီတဲ့တဲ့မရောက်ပါဘူး ခုနကတော့ရောက်တယ်အခုလည်းမရောက်ဘူးလေဘယ်လိုဖြစ်တတ်တယ်မလို့ဟင်ကိုယ်ဟောဘယ်တော့ဟိဟောတော့ဘယ်ဟင်ဘာကြောင့်တော့လို့လဲဟင်ဒီကတရားနဲ့ရောက်တာလေခုနတော့မရောက်ဘူးသူကမနာသောစိတ်ကလေးအဲ့ဒီသွားနေရမှာဘယ်လောက်သွားမှာတော့ပုံအောင်ရတယ်လဲလျောင်းရတယ်မိခိုးရတယ်အဲ့လိုထင်တယ် သူ့စာတော့ဒါနံလီနံပရာယနံစာရတို့တော့သူ့ရတာဘာကပြန်တော့ပုံအောင်ရလဲလျောင်းရမိကိုရအဲ့လိုထင်တယ်ဟင်တခါတည်းရာမူကြောက်တဲ့ပုဂ္ဂိုလ်ကိုကြီးတစ်ခုဖြစ်သေးပေါ့တောအုပ်ကြီးတစ်ခုဖြစ်သေးအလုံးနဲ့ချိုင်းတဲ့နေရာမှာသွားပြီးပုံပြီးအောင်ပြီးနေသလိုထွက်ရလားဟင်ကိုတို့ခိပြတဲ့ငါပုဂ္ဂိုလ်တွေတာယူပြီးမှာပုံထားဖို့နင်းလေးလေးကိုထွက်လာမှန်ပါပါ ခမည်းတော်တွေမဟုတ်ဘူးထမင်းချက်တာတော့မိကိုလေးထွက်ရဲလားလူကြီးမဟုတ်ဘူးမိကိုကိုထွက်ရဲဘူးတော်တော်ကိုအောက်ခါတာမထွက်အောင်ဘုံမှာအောင်ရမှာဗျဟိုပွားနေတဲ့ကုံလေးလေဟင်အဲ့လိုမာဒီတဲ့လူဖောင်းနာပိနာမတဲ့ယောဂီကြီးဖောင်းနာရီတက်လာတာနဲ့တရားတင်နေဟိသူ့တဘောတွေကိုတရားခေါ်တာမဟုတ်လား အဲ့ဒါလေးနဲ့သိနေတာလေးနဲ့တစ်ခါကပ်ပါလာသိရသိကြပါလားနဲ့သိတာလေးနဲ့ကပ်ပါတော့အဲ့လိုအပ္ပမာရတတိလေးနဲ့သူ့ကိုကပ်ပြီးတော့ဟိုကြည့်နေရမှာဗျတော့ကပ်တတိလေးကပ်ပြီးထားမှာတယ်လေမှန်ပါဗျဟုတ်ကလားမှန်ပါဟင်အဲ့ဒါလဲလျောင်းမှာပြောတာဗျကဲလဲလျောင်းရလားအဲ့ပေါ်ရပြီးတော့လေဟင်ဟင် ဆိုတော့အဲ့လိုလူစိတ်ကူကပ်နေလို့ရှိရင်ဟောင်းနဲ့မတွေးပါဘူးဗျာဟင်အတူနောက်လည်းမလိုက်မပြေးပါဘူးဗျာအဲ့လိုစိတ်ကလေးစင်ကြီးအောင်လုပ်တာအဲ့တော့ဘုဒ္ဓရမကုံကဘုရားဘုဓမ္မဘုသံဃာဘုဥဒ္ဓဝါဒသူကဘေးရအောင်ရှောက်ပဲအရေးကြီးတာသူပါလေသူတို့ယုံကြည်သူပါတော့သူစိတ်ကလေးစင်ကြီးဖို့ကအရေးကြီးလို့မဟုတ်ဘူးလားမှန်ပါဗျာဒီလို ဝင်ကြီးတို့ဒီပေါ်တာအာယုညာဝင်လို့ရဟုတ်ညမတို့ဖက်တာလေပြောဝယ်လို့ရှိတာဒီဗလာရှိတာဒီပြောခဏလို့ရှိတာသင်ကြီးရှိတာအဲ့ဒီပဲတင်တယ်ကွအဲ့ဒီမှာတက္ကမတယောက်ကဒါနမှုတိကမှုပဲကိုသူစိတ်တစ်ခါရောက် တူတူတဲ့ဒီနော်မူကိတာတွေဒါတွေလည်းလို့ဟိုတို့တော့ခိုင်တာလောကဒရုံနေမှာပေါ့ကွယ်ဟင်တော့အကြည့်နဲ့တော့တာဒီမှာပဲတော့တာကြည့်တော့ဘူးတော့တာလည်းဒီနေမှာလာပဲအဲ့ဒီညာနဲ့အပြိုင်တန်ဘူးပြောလို့မှာပေါ့သူများဒီဘူးဆောင်းနဲ့တုံသွားဘူးသူများတွေတူလဲလိုက်ဘူးဒီအခါကြီးပြည့်ကြီးလဲလိုက်ဘူးအဲ့လိုနေရာကနေပြီးတော့ အသက်40လောက်သာတော့တို့ပြရတာလေကိုမောတာပဲဖတ်တယ်လို့ထင်တယ်ကွဘာသုံးပြီတော့ဟိဘယ်လက်ကနေအရှာခိုင်းလောဘအရှာခိုင်းရင်ညာလက်ကလောဘကအသုံးခိုင်းပါသိမယ်တကယ်လို့ညာဗံဖြစ်ကြလို့ညာဘက်ကအရှာခိုင်းတဲ့ပုဂ္ဂိုလ်ဒီဘယ်ဘက်ကနေလောဘကအသုံးခိုင်းမှာလဲဘုရားလည်းကြောင်းလည်းပဲနဲ့ဒီနှစ်ခုနဲ့ပဲပြီးမှာ အရှာခိုင်းတာလဲလောဘဗျာဒုက္ခိုင်းတာလဲလောဘပဲဗျာဟုတ်ကလားဟင်ဟင်အဲ့ဒါလောဘပဲအဲ့ဒါလောဘဗျာဘယ်လိုနာမမစဲဒီစလောက်တော့ဒုတာပြီဒီပေါ်မှာလုံးချာလုံးအဲ့တော့ဒီလိုရတာမောတာဖတ်တင်တာပဲဒီလိုတက်ပြီလားဟင်ပြီးတော့သူသားတွေဒီလိုကိုကြည့် လေးပူလေးနဲ့တိုက်ခိုက်ပြီးတော့တော့ဒါဘလောက်စိတ်အေးဟင်ဖရာနဲ့တရားနဲ့နေသူတွေလေတို့စိတ်ဒီဘလောက်ပူတယ်ဆိုတော့သိနေနေအဲတော့ငါလည်းပဲသူတို့လူပဲခါကြီးရဲ့ကြည်တာငါကြောင်းလိုက်ဦးမှာပဲတို့တရင်ကျလို့နေမှာပေါ့လေတရားလို့တရားကြီးတွေ့လို့ပဲဆိုလို့ရှိရင်တော့မူတည်ရဲ့ချင်းပြရမှာပေါ့ဟုတ်ကဲ့ဒီအဲ့ဒီကတော့ ဝါသူတို့ဒီတရင်ကျွတ်တို့တရင်ကျွတ်တောင်မဲ့တခါဒီမုန်းကင်းနေလို့သူတို့ဝါသွားတော့မုန်းရတာလားအဲ့တော့တရင်ကျွတ်ဆိုတော့ကိုယ်အဲ့လိုနေရာမျိုးတော့ဥပုပ်သွားယူဟင်ဥပုပ်သွားတော့အဲ့တော့ခုလိုပဲရှိပါပြီလားယူယူပြီးတို့ထမင်းစားကြရင်းနဲ့သူများတွေပတိစိတ်တို့သူလည်းစိတ်ချင်တာတယ်ပတိစိတ်ချင်တော့ အဲ့ဒီထမင်းဝိုင်းကလူကြီးတွေကိုမေးတယ်တော်တို့တော့အင်းပတိဖိတ်တော့ဘယ်ကုံတော်များကွာအဲ့တော့လူရှုပ်လူနောက်သွားမေးရနေတော့ဥပုပ်တဲ့လူရှုပ်ကလည်းပါသေးတယ်လားအဲ့တော့မေးလာတယ်ဟဲ့ဒီသိကလေးပတိလုံးကိုကန်းပြီးတယ်ဗျတဲကြီးရေစိမ့်အချိန်တန်กว่าအဲ့ဒါကိုတလုံးချအောင်ပါလေတင်ပြီး အဲ့တော့ပဲကြီးရေစေးအချင်းတန်းပွားအဲ့ဒါတလုံးချပါလေသင်ပြီးတယ်အဲ့ဒါတော့ယုံကြည်သွားတာပဲလေဟင်ဟင်အဲ့ဒီပရိလုံးလေးမှာလဲထူရောက်နေမှာတော့သူဟုတ်ကလားဟဲ့အဲ့ဒီပရိလုံးလေးမှာလဲထူရောက်နေမှာသူအဲ့တော့နေလေကြာဘယ်သူမှသကားပြောတော့ကျောင်းအပြင်ဘက်ကငဘဲသိရောက်သွားပြီတနေကုန်နဲ့ကြာအဲ့ဒါသူ့ကုံတော်ဗျာဓမ္မန္တရံကိစ္စမေကောင်းတော့ပေါ်တာပဲဗျာ ဟုတ်ကလားဟိမြင်မြင်နဲ့ကြားကြတဲ့တောင်ဟိဓမ္မဒရဏကိစ္စမဖြစ်ခဲ့ရင်ပဲကြီးရေပင်ချိန်တန်ပွားတဲ့ဓမ္မဒရဏကိစ္စမဖြစ်နိုင်ပါပဲဟိပဲကြီးရေပင်ချိန်တန်ပွားအဲ့ဒီပကြီးလုံးနဲ့လက်ညှိုးနဲ့ထိတဲ့နေရာမှာဒီစိတ်ကလေးကပ်ပြီးတဲ့တခါထပ်နေတယ်ဘယ်လိုရောက်နေလဲဆိုရင်သူတွေးတာသေးသလားကြီးတာသေးသလားဩသူရင်တွေးတာတော့ကြီးရင်ပြီးတာ တယ်အဲ့ဒါတမင်ပုံပွားတာပဲဗျပွဲကြီးရေစိမ်းချင်းတန်ပွားတော်နေပွဲကြီးရေစိမ်းချင်းတန်ပွားဟင်အဲ့ဒါပဲပွားပါတယ်ဗျတမင်ဟင်ဒီကိုသိချတဲ့ချာအဲ့ဒီညမှာချမ်းနေအောင်ကပ်ပြီးတော့ညဒီအဲ့လောက်ကြတော့တောင်ဘက်ကနေဒီလေးတပုတ်ပုတ်လာတယ်အဲ့ဒီအဲ့ဒီလေးတတုတ်တုတ်နဲ့ တခါလဲတော့တနခန်းနာမင်းမွေးလာတယ်ဟင်မွေးလာတော့သူအဲ့ဒီသူနားလဲရောက်ရောဟိုချမ်းမှန်မှန်တစ်ချက်ကြားလိုက်တော့မော့ကြည့်တော့အဖိုးအိုကြီးတယောက်လာတယ်ပစိုးကထောက်ကလေးနဲ့ဟင်ငါသမီးဘာလို့တရေလို့မေးတယ်တော့ကျုပ်ဒီနေ့ဥပုပ်နေ့ကိုတရဏဝံပွားနေတာတော့ဟိုအေးကောင်းနဲ့ကောင်းနဲ့သမီးဆိုရွှေကြိုးလေးတကုံပေးသွားတယ် သူတို့အယူဆတော့ဟောပေါ်တခါကြီးဆိုရင်ယုကသူကနှစ်သက်လုံးလို့ပြီးတယ်လို့ဆိုရမှာပေါ့ဟင်ယုကသူလည်းဆိုကြပါဆိုရသူပြီးတာတော့ယုကသူရပါလေပြီးဘူးလေသူကလည်းသူ့စိတ်ကလေးသူတရကလေးသူဥပုသောရတဲ့အတွက်ဟင်လူလူလာလာနဲ့ထက်ထက်တာမှနဲ့မလုံဖူးတဲ့လို့ဆိုတော့အာယုံကထက်တာပေါ့ကွဟင်အဲ့တော့အဲ့ဒါလေးကိုသိချလိုက်ချလဲပြီးတော့လိုက်တာ ဟုတ်ကလားဟဲ့ကြာရောတဲ့အဲဒီရပြန်လာရောရှိခိကတော့တို့လူဥပုပ်နေကိုအိမ်ဘူးမပြန်တော့ဘူးတဏီလို့တညာလို့ဒီတရဏကိုပွားပြီးကြောမှာပဲနေကြတော့တယ်ဟုတ်ကလားအင်းရောက်ရင်အာယုန်နေတိုက်ခါရင်တွေ့ပြီလားလေမျိုးမှာသို့လို့ဟုတ်ကဲ့ဟဲ့အဲ့တော့ညနေကျတော့၄နာရီ၅နာရီလောက်ကျတော့ပြန်လာရော ကျမ်းလာပြီးတော့ဘာလို့ရတော့နေရင်းစားနေကြပြီဆိုဒီပါရိတ်တောင်းနေမယ်တောင်းတော့ဥပုပ်တယ်ညာအခဲလိုက်လည်းမစားဘူးတို့ပါတော့ကြောတာတွေလည်းဒီပြောက်ပြရမယ်အစာရဲ့ထောက်ပါမာကြောတာလည်းမဖြစ်ပြရဘူးမာကြောရဲ့စာထောက်ပါကိုစားလို့ရှိရင်အစာရဲ့စားလို့ရှိရင်တို့ကြည့်လိုက်တာတွေထားသွားနေတယ်ဒါတွေဒါတွေကိုထင်ရဆိုလဲအရေးကြီးတယ်လား မကြီးရည်ပြရမှာပေါ့လေချော်ရည်ပေါ့တရားပြစ်ခဲ့ရင်တံရာရည်ပေါ့အဲ့ဒါလေးကိုသူအနာဖီထဲတဲ့ဥပမာနဲ့သုံးတာတည်းဗျာဟင်အဲ့ဒီမကြီးရည်ထင်းရည်သူတံရာရည်အဲ့ဒီဘက်ကမပါရဘူးကိုခံစားနေရတဲ့အစာအိတ်ကတဖြည်းဖြည်းတက်နေတဲ့ဝေဒနာလေးကိုအာရုံပြုသုံးရတယ်ဒါဥပုပ်ပဲသုံးနေအဲ့ဒီခဲလိုက်မပါဘူးဟင် အဲ့ဒီအသေးစားလို့ဒီယောဂတက်ပါတယ်ဆိုမှပါတဗျဟင်ဒီယောဂကဒီအခေစားမှတက်ပါတယ်ဆိုမှပါတယ်ဗျအဲ့တော့အဲ့ဒါလေးကိုအဲ့ဒီချင်းကြတော့လာပေါက်တာပေါ့လေလာပေါက်ရင်တော့သူကပြတော့ဟောကျုပ်တော့ဟောလို့ရွှေကျူးလေးရတယ်ဟေးဒီဘယ်လိုလဲရတော့ကျုပ်ကဟောလို့ဟောလို့ပွားနေတာအဲ့လိုပွားနေတော့ဟောညနေကြတော့ဒီလေးတုတ်တုတ်တုတ်လာပြီးအဲ့ဒီနတ်နာနာပြရတယ်အဲ့ဒီချိန်မှာလူကြီးတယောက်လာပြီးသွားတာပဲ ကြည့်တော့ရွှေရည်ရလည်းကောင်းကြည့်လိုက်တော့တခြားသားအပြစ်တိုက်ရှူကျိုးပါလေအဲ့တော့ဖိုင်တယောက်ကလူချင်မွားတယ်သူဒီလိုလုပ်လို့ဒီလိုရတယ်ဆိုနောက်တော့ဥပဒေကတော့တွားရဲနဘဲဝင်ရောက်တော့ဘယ်ဒီလူစုအချင်းတန်းပေါ့မော်ကြီးပဲလားများလာမှာပါလိမ့်မယ်ဘယ်တော့လဲလျောင်းရလားဟိအဲချမနေဘူးကမနေဘူးတော်လေးပတိတပါသိတံပကြီးရေစင်ချင်းတံပွား ပရိဒီပါပြီးတော့ဘယ်ကနေလာမှာပါလို့ရှောက်ကြည့်ဟင်ရမလားဟိမရပါဘူးဘာဖြစ်လို့တော့ဒီချမ်းမီကနေအောင်မလဲလောင်းပဲဟုတ်ကလားအဲဒါနဲ့လူဘုံမောကြီးဒီမောကြီးနဲ့ညနေလေးနဲ့ရတော့လေးတုတ်တုတ်တုတ်တုတ်လာတယ်။ဟောဒီနာတော့ပုံစော်ရီနာလို့ထားပြီးလာဟိုလေ။ဟုတ်ကလားဟိ။ဟင်သူဟောဘယ်နဲ့တော့လဲလျောင်းရလား။ဟင် ဟင်အိပ်ပျော်နေတယ်လို့ချမ်းနေကန့်နေအောင်ဖြစ်ကြလားဖြစ်ပါဘူးဟုတ်ကလားဟဲ့အိပ်နေတာပဲလို့ဖြာနဲ့တထွားွာလားတတောင်းွာလားကန့်နေသလားအဲ့လိုကိုဒီဂုံလေးနဲ့တွေ့ဘယ်ဟာရှုရှုပေါ့ဒီမှာလဲပေးကြီးရည်စဉ်အချိန်တန်ဘွားကအဓိကမဟုတ်ပါဘူးပတိလုံးနဲ့လည်းညှိထိရင်ထိတဲ့နေရာလေးကိုအတိလေးကတ်နေရမှာဆိုဟင်ဘာလို့ဘယ်လိုမှတဲ့ပုဂ္ဂိုလ်ကြီး ဘာမို့ဘယ်လို့ပေါ့အပီလေးကတ်နေရမှာဒါပြောတာအဲ့ဒါလူကြီးမဟုတ်ဘူးလားဟင်ဟိုဘုံတော်ဒီလူကြီးမဟုတ်ဘူးစကားဒီလူကြီးမဟုတ်ဘူးဟင်အဲ့ဒီတရားဒီတာလူကြီးစကားကလူကြီးမဟုတ်ပါဘူးဟုတ်ကလားအဲ့လိုကိုလဲလျောင်းရမယ်တဲ့ဗျဟင်ဟင်ပုံအောင်ရလဲလျောင်းပြီးခွေရဟင် မိကိုကကိုယ်တဲ့အာကောင်းသူရှိရင်သူ့အားကိုကိုကမိကိုရမယ်ဟုတ်ကလားဗျအဲ့လောက်ကိုမိကိုရမယ်တဲ့ဗျတရဏဂုံပေါ်လဲဟောဖရာသည်ဟင်သူစပြီးတော့ကြည့်တင်တော့ရတယ်တို့ဘုကျင်တာသူ့ဘုမပါဘူးဟင်သူ့စေတနာတို့ပေါ်ထားပါမိဘတယောက်ဒီဟိုစီးပွားရှာတဲ့အချိန်မှာသားသိမ့်နဲ့ရှားသလိုသမီးသိမ့်နဲ့ရှားသလို သူလည်းပဲဒုကိုရှာတာသူ့အတွက်ကိုရေးဒီပိကရာဘုရားရှင်လက်ထက်မှာဘုရားရှင်ဟောတဲ့တရားထာကိုတို့တရားထာဆို30လုံးရှိတယ်တရားကြီးတွေ့တယ်ဒီအဲ့ဒါကိုတပုတ်လို့ခေါ်တယ်တစ်ပိုက်လေးရှင်းလုံးနဲ့ဒုက္ခတာပြရတယ်ဟုတ်ကလားအဲ့ဒီ30နှလုံးရှိတဲ့တရားထာကိုနှစ်ဖက်လေးလုံးမပြည့်ခင်တို့ပါတော့ ပฏิတံမိတာပတ္တယဟန္တာဖြစ်မဲ့ပုဂ္ဂိုလ်အဲ့ဒီသူမိတာရသေးဟာသူခံရပြီးသားကွယ်ကိရိတာသူ့မှာမြုပ်နေပြီတမထာအပေါင်းနေပြီဟိဒီဝိဒသနာကြီးတစ်ခုပဲကြံတော့တယ်ထင်တယ်ဟိဟိအဲ့တော့သူ့အတွက်နိဗ္ဗာန်ကိုလွယ်လွယ်လေးရမှာလားသို့တော့ငါတော့ရမယ်ငါနဲ့ပတ်သက်တဲ့ဝိနည်းရကြံနေတယ်ဆိုရင်အဲ့ဒီမှာသူရမစုကိုလွတ်လိုက်တော့ဒီဖရာစုကိုပါနာ သူတို့ကိုဖျားဖြစ်အောင်ကြိုးစားတာဒီသူ့ကိုလားတို့ကိုလားဟုတ်ကလားသူဟောတဲ့တရားတွေဟောသူ့ကိုလားတို့ကိုလားအဲထားခဲ့တဲ့တန်ဃာတော်ဒီသူ့ကိုလားတို့ကိုလားအေးဖျားလက်တက်ကိုမမိတဲ့အတွက်ဒီတန်ဃာအဆင်းဆင်းကိုထားခဲ့တယ်အဲ့ဒီတန်ဃာအဆင်းဆင်းပြီးသူ့ကိုယ်နဲ့သူ့စိတ်လိုဖြစ်အောင်လို့ဝင်ပြီးတော့ဆိုတော့ဒီတိတ်ခါဖို့ဒီပြီးခဲ့တာ အဲ့ဒီသိက္ခာဘုတိုင်းတို့လိုက်ခြင်းလို့ရှိရင်အဲ့ဒါဖရာကိုဖရာနှုတ်ဖရာသိဖြစ်လိမ့်မယ်ဆိုတော့ကားကြတာလားအဲအဲ့ဒီအကျင့်လေးပေးထားခဲ့ပြီးဝင်းကြီးဆိုတာပါဠိလိုပြောတာဗျာဗမာတို့လည်းတို့တရားဓမ္မတွေသီလပါပဲဗျာဟင်တို့တရားဓမ္မတွေကြတော့သီလယူတယ်လို့ခေါ်တယ်တို့ကြတော့ဝင်းကြီးတောင်းလျှောက်တယ်လို့ခေါ်တာအတူတူပါပဲဗျာသီလပါပဲဗျာဟုတ်ကလားဟိအဲ့ဒီအကျင့်တွေကိုပေးခဲ့တယ်ဟင် သူနဲ့တူအောင်ပေါ့ကွယ်သူနဲ့တူအောင်ကြည့်နေပြီးပြီးတော့မှရောငါသင်္ကန်းဟောရောငါသတိကံဟိငါဝေရရတယ်ဒီငါကူသာသွားကုန်ခါဟင်ချိန်တော့ဟုတ်ကလားအဲ့တော့တို့တညသားတို့ဒီကနေ့ဟိုဆန္ဒနာရေးကိုအထုံကြလို့နဲ့ပြင်မှာမနဲ့ချောင်းအထုံမဲဟုတ်ကလားအဲ့တော့လေးဒါနဲ့ဩငါလိုအားမထုတ်နိုင်တဲ့ဝင်ရတယ် ငါလိုတရားနဲ့အမွေမယူနိုင်တဲ့ဝိနည်းရတွေကိုသူတို့ကိုဒါနနဲ့အမွေပေးမယ်ဒီစိတ်နဲ့တန်ဃာတော်များဆုံးခံကြရတယ်ဟင်ငါဖူးရဖို့မဟုတ်ဘူးသူတိလာမေးဟင်ချက်တော့တော့လာတာပြီချက်တိလာကိုသိနေပြီးမှဖုံးကမလာဟင်သူ့မိ၍အဲ့ဒီရရွာမှာရှိနေတဲ့ဟိုမြေသားနဲ့နတ်တရားသားအကုန်လုံးပေါ့လေ အဲ့ဒါလေးမေတ္တာပွားဟင်ဘုလူတဲ့တရားတော်မှာလေးမေတ္တာပွားအဲ့လိုပွားပြီးတော့ဒီတာနာမချင်းောက်နေတယ်ဟုတ်ကလားဗျအဲ့ဒါတာနာပြီးဘုသူ့ကိုတော့ဟုတ်ကဲ့အဲ့တော့တို့အတွက်ကိုအဲ့ဒါမိကိုရာဒီမဟုတ်ဘူးလားဒီတို့ရဲ့အာထာရဒီမဟုတ်ဘူးလားဒီအဲ့တော့ဘုရားကြီးဒီဖခင်နဲ့တူတယ်တန်ခါပြီး ဟိုသားသမီးတွေထဲမှာအကြီးဆုံးတော်တော်အကိုကြီးနဲ့တူတယ်အဲအကြီးဆုံးကိုကြီးပြီးအဖေနဲ့အတူအလုပ်တွဲလုပ်ရတာတင်တယ်ဟဲ့သားသမီးတွေပြီးကျန်တဲ့သားသမီးတွေပြီးနောက်လိုက်အိမ်ကနေလုပ်လို့ရတာတင်တယ်ဟဲ့အေးအဲ့ဒါတို့ကိုရှာတာအဲ့ဒါတို့ရဲ့မိကွာမှာအာကိုတရားဒီအဖေနဲ့ဒီအကိုပဲရှိတယ်ဟုတ်လားဟဲ့မိကိုတရားပြီးဒီအဖေအဖေကိုပဲရှိတယ်အဲ့တို့ကိုတို့မိကွာပါတယ်ဗျာ ဟင်အဲ့လိုမိဝေတရားဖြစ်တာကိုတရဏလို့ခေါ်တယ်အဲ့ဒီမိဝေတရားဖြစ်တဲ့ဖရာဘောတရားဘောတာငါဘောသူ့ဂုံကြီးသူတတ္တိလေးဘောမိမိစိတ်ကလေးတွားပြီးတော့ဒီနေတာကိုပုံအောင်ပါတယ်ဟဲ့အဲပုံအောင်တဲ့နေရာပဲလို့ပုံအောင်အောင်ရမှာတော့သူအဲ့ဒီဂုံတတ္တိလေးနဲ့မိမိတို့ရဲ့အတိလေးနဲ့ကိုချက်နေကနေအောင်ဒါမှမဟုတ်လဲလျောင်းရတာထင်တယ်ဟဲ့ ဟင်တောင်းဖို့လဲလေးအောင်လားလို့ထပ်တော့ဟင်အဲအဲ့လိုတို့ကြွားရမယ်ဟိုတို့ဘေးရန်ကိုပယ်ဖြောက်ပြီးမယ်အဲ့ဒီတဏ္ဍကုပေါ်ကိုဂုံတတိလေးပေါ်ကိုတို့ရဲ့အပီလေးွားပြီးတော့မိကိုနေတာကိုမိကိုရာလို့ပြောတာထင်တယ်ဒီလိုသွားပြီးမြေအောင်ထားတာထင်တယ်လေငါရဲ့အာဟုသီးဒါပဲထင်တယ် ဘုရားပြီးငါရဲ့အာဟုတရားပြီးငါရဲ့အာဟုသံဃာပြီးငါရဲ့အာဟုဆိုထားတာကိုအဲ့ဒါကိုမိဘူးရာလို့ဆိုတယ်ညဒီအဲ့တော့တို့တရဏဘုံကတဘာဘာအာမင်းအဲ့တော့တို့ဒီနေရာဘုသုတပြောတာပါဘိညာတာဘယ်လိုတို့ကျေးဇူးပြုတယ်ဆိုတာမိဖုရားရှိခင်များဒီဘုရားကတို့ တို့ကဖခင်ကိုကိုးပြီးအားကိုးပြီးဖခင်ကတို့ကိုအကာအကွယ်ဘယ်လိုပေးတယ်လဲလို့မေးတရားမရှိဘူးလားရှိပါပါဘုရားဒီတို့ကဖခင်ကိုအားကိုးတာတော့မှန်ပြီဖခင်ကတို့ကိုတာဝန်များပေးတယ်ပြီးရင်သူ့ရှိနေတဲ့သမတ္တကြီးကိုပဲပေးနေပါလေဟင်သူ့ရဲ့ဓမ္မတတ္တိတွေဥပမာမဲ့ ဟိုရေကန်ကြီးတကန်ကြီးတဲ့သူကတော့ဟုတ်ကလားအဲ့ရေကန်ကြီးကတောအုပ်ကြီးတယ်ဘူးပဲထားပါတော့ဟင်ဒီကြတော့တို့တော်မိတွေတို့လူတွေမလောင်ဘူးလားဗျာတောင်လို့ရှိရင်ရေကန်ကြီးတဲ့ရေပြည့်ရှိလို့ရှိရင်အဲ့ဒီရေကန်ယူကြီးရေကန်ယူရဲ့ခြေရင်းတောင်ရှိနေတဲ့ဟိုမြက်ပင်လေးတွေဟာဒီရေရဲ့အဆုတ်တအားကြောင့်မီးကူးနိုင်တာလောင်နိုင်တာ ရှေ့မတတ်နိုင်တယ်လို့သူ့ဘုရားရှင်ရဲ့ကြင်မြဲဖြစ်တဲ့ဓမ္မတတိအားကြောင့်ဒုစိတ်တွေမှာကိလေသာမကနိုင်ဘူးဟင်ဒီလိုလဲကာကွယ်ပြီးတယ်ပဲတော့နှုတ်ကလည်းဘုရားရှင်ရှိတော့ငါပါပြောတော့မင်းတို့ကွာတဲ့ဘေးရန်ကိုကြောက်ရွံ့မှန်ရင်နေလားဟင်မင်းတို့ဘေးရန်ကိုကြောက်ခဲရွံ့မှန်ရင်နေဗျမင်းတို့ဘေးရန်ကို မချေရိုးမှန်းနေလားမကောင်းမှုမှန်သမျှကိုသူများရှိလည်းမလုံးနဲ့ပွာတယ်သူများကြွယ်ရလည်းမလုံးနဲ့ပွာဒါလည်းဘေးရမှုနှုတ်နဲ့ကာကွယ်တာထင်တယ်ဟိဟိဟိမင်းတို့ဘေးရမှုကြောက်တာတကယ်မှန်လို့ရှိရင်လေမင်းတို့ဘေးရမှုကြောက်ပါတယ်ကြောက်ပါတယ်ပြောနေတာတကယ်ကြောက်တာအဖြစ်ဖြစ်ရင်းနဲ့လားဒီလိုပြောတာထင်တယ်ဟိမင်းတို့ဘေးရမှု ဟိုမချစ်ဘူးဆိုတာတကယ်မှန်လို့ရှိရင်တဲ့မကောင်းမှုကိုလူရှိလည်းမလုပ်နဲ့ခွာတယ်လူကိုယ်ရလည်းမလုပ်နဲ့ခွာတန်နှုတ်နဲ့ကာကွယ်ပေးတာတယ်ဟင်နှုတ်နဲ့ကာကွယ်ပေးတာအဲ့တော့သိနဲ့လည်းကာကွယ်ပေးတယ်နှုတ်နဲ့လည်းကာကွယ်ပေးတယ်သူ့မှာရှိတဲ့ဓမ္မတာအားနဲ့လည်းကာကွယ်ပေးနေတယ်အဲ့ဒါပူတော်ကနေပေးနေတာမဟုတ်ဘူးလားဟုတ်ကလားဒီနည်းနဲ့တို့ဘုရားရှင်ကာကွယ်နေတယ်ဟင် အဲ့တော့ဖရာသည်ငါဖို့ဖွင့်နေဒီဖရာခိုင်းတာဒီငါဖို့ခိုင်းပြီးဒီလိုပြီးပြီးတော့အေးဖရာရဲ့ဂုဏ်ကျေးဇူးလေးပေါ်ကိုတတိလေးကိုမြဲမြံပွားထားတာအဲ့ဒါကိုတို့ဗုဒ္ဓနုတ္တိကမ္မထာလို့ခေါ်ဟင်ကိုမနိုင်တဲ့ကိလေသာကိုဖျားကင်ပြီးတော့သူကဟင်တိုက်တာတင်တယ်ဟိမှန်ပါဗျာဒီလိုပြောရင်ပူရှင်းလိမ့်မယ်တင်တယ်ဘုရားနဲ့တော့ကောဟင် အဲဖရာကပြီးတော့တိုက်တော်တာပဲအဲ့တော့ဘုဒ္ဓဘုဒ္ဓလို့ဩထားတဲ့တောကဘယ်နှရှိလို့ခံရပြီလားခံရပါဘူးဟဲ့တော့အဝိဒုလောဘဟောခံရပါမာနဟောခံရပါဘယ်ကိလေသာခံနိုင်ပြီလဲဘုဒ္ဓဘုဒ္ဓလို့ချက်တာဟောလိုက်တာဟုတ်ပါပြီဒီအဲ့တော့အတွင်းညာကိုနိုင်လို့ရှိရင်အပြင်ကောမနိုင်နိုင်ဘူးလားဒီကံကြီးယူပြည့်ပြီမြင်တော့ပါဘူးဗျာ အပြင်းကြီးလာမယ်အတွင်းကြီးအောင်ရင်အပြင်းကြီးအောင်ပါပဲအရေးကြီးတာအတွင်းညာကိုအရေးကြီးဆုံးထင်တယ်အတွင်းညာကိုနိုင်ရင်အပြင်းညာနိုင်ရပြဟင်အဲ့တော့အတွင်းညာမီးအရေးကြီးဆုံးပဲဟင်ဒီကအဲ့လောက်ဒီဖရာကုံကိုကြွားရမယ်အဲ့လောက်ဒီအာကိုမှသူ့ရဲ့အကွယ်ကာကိုတို့ရနိုင်တယ် အဲသူဘုရားလက်ထက်ကရှိပြီးခွဲ့ဒီနေရာတော့ဘဝတုဒ္ဒဖြစ်ကလေးပေါ့ရာဇကြူဒီမှာကလေးငယ်ကြီးတွေကာလာသားလေးတွေတို့ခန့်နေနေဒီမှာပေါ့ကွယ်ကာလာသားပေါ့ကလေးတွေဒီမှာပေါ့ရှိခိကတော့တို့လိုညောပန်းလိုခဲရှိတဲ့ကိုကြီးထူရန်ကစားကြကိုကြီးတန်လေးတွေနဲ့လေအဲကိုကြီးထူရန်ကစားကြတာ အဲ့ဒီကစားတဲ့နေရာမှာအဲ့ဒီတော့ကလည်းသူဘာသာကြားရှိတယ်ကွယ်ခုမှမဟုတ်ဘူးဟင်ဖရာလက်ထက်ကလည်းဘာသာကြားတွေရှိတာပဲဟင်အဲ့တော့သူဘုရားဘာသာဘက်ကဂုံညှင်းထိုးလို့ရှိရင်နမောဗုဒ္ဓဘာထိုးတယ်နိုင်နာကြီးတယ်ပဲဟင်ဟိုမိစ္ဆာဘက်ကပုဂ္ဂိုလ်ကတော့ဘာမှမဟိုအာယုံမပြုတော့ဒီတိုင်းထိုးရနေမှာပေါ့လေအဲသူဘုရားဘာသာဘက်က တမ္မာယူရှိတဲ့ပုဂ္ဂိုလ်ဘက်ကထိုးလို့ချင်းနမောဗုဒ္ဓဘာကိုထိုးနိုင်ပြီအဲ့ဒါကိုတစ်ဖက်ကကရိယာသဘောကျသွားဟင်အဲ့ဒါဘုံမြင်နိုင်ပြီပဲဟင်ဟာဘုံမြင်ဒီကောင်အဲ့ဒါနဲ့နမောဗုဒ္ဓဘာနဲ့ထိုးတာနိုင်တယ်ပေါ့ငါလည်းအဲ့လိုပဲထိုးမှပါထိုးအောင်ဆိုသူကအဲ့ဒါနမောဗုဒ္ဓဘာကျက်တော့တာပဲဖရာယုံကြည်လို့တော့ဟုတ်ဘူးထင်တယ်။ဒါဖရာယုံကြည်လို့ဟုတ်သေးဘူး။ ဟင်နိုင်ရင်လို့အဲနိုင်ရင်လို့ပြောတာပဲတော်တော်နမောဘုဒ္ဓတာသူနာထိုးလို့ထိုးတာပဲအဲသူလည်းနိုင်တာပဲနမောဘုဒ္ဓတာပဲအဲခုန်ကြီးတစ်ခါထိုးလိုက်နမောဘုဒ္ဓတာနိုင်ရင်လို့ဗျသိနာတော့ပါဘူးဗျသူမိဘတွေကလည်းဒီပါပါကိုယ်ကတာမဟုတ်ဘူးဗျအဲ့တော့သူမိဘကဒူရသေးပေးထားတဲ့သူကလေးရတယ်ဒီလိုလည်းနေမှာပေါ့လေပြင်းဘူးဗျ ပြီးတော့ယုံမီပြည့်ပြီမယုံမီပြည့်ပြီဘုရားမှာတို့လို့မျက်နှာမလိုက်ဘူးနာဘာသာတမျိုးသူ့ဘာသာတမျိုးရှိဘူးဘုရားတွေ့ထိုက်တဲ့ပုဂ္ဂိုလ်ချုပ်ပြတာပဲဟုတ်ကလားဒီဘုရားလက်ထက်ကသူ့ဘာတော့ဝေရသိညီအောင်ရှင်တောင်တို့ဆိုသူနဲ့ရံပဲမဟုတ်လားတခါကြီးသူရဲ့ဒီကင်္ဂဒိတာတို့လေပေရာချိုးရမယ်လေကြတော့အောက်ကြခံသွားထွက်တာမဟုတ်လားဟင်ဘာအချင်းဘုရားဟင် ဖရာမပါတာမဲ့ပဲသူ့လူမျိုးလည်းမရှိဘူးလူမျိုးမဲ့ပဲသူ့တိုင်းပြည်လည်းမရှိဘူးတိုင်းပြည်မဲ့ပဲဖရာတိုင်းပြည်မဲ့ဘာသာမဲ့လူမျိုးမဲ့ပုတ်ကလာငါဘာသာမှငါဘာသာငါလူမျိုးမှငါလူမျိုးငါတိုင်းပြည်မှငါတိုင်းပြည်ဖရာရှင်မှာကွက်မထားဘူးလူမှလူကွက်မထားဘူးလူလည်းအတူတူပဲသိခါနဲ့အတူတူပဲနာလည်းအတူတူပဲအကုန်လုံးတော့သူ့သားတော်ကဲ့သို့တန်းထားတယ်အဲ့တော့သူကြလည်းကြိုးပြီးတာပဲကွ တည်ရတော့အဲ့ဒီကလေးကသူ့အဖေနဲ့ဟိုတဲဟိုထင်းလိုက်ပြီးတော့ခိုးရတယ်ထင်းလေးကြီးနဲ့သွားကြရောပြန်လာတော့သူ့ထင်းလေးကြီးကိုသူတင်းချိုင်းနဲ့ခြေကနဲ့ကြားမှာတင်းချိုင်းဘက်ကိုနီးပြီးမှသွားချွတ်ကြတယ်တဲ့ချွတ်ပြီးတော့အဲ့ဒီခြေကကြီးမှသူ့ရေချိုးကြရေတောက်ကြတောက်ပြီး အဲ့လဲချွတ်တဲ့ကြမှာသူတပိသားနေကြတယ်အဲ့နွားတရှိမူတော့အဲ့ဒီရေကန်ကြီးနားမှာတခြားနွားတွေနဲ့အဲ့ဒီတစ်ချက်မှာလွတ်ထားတယ်အဲ့တော့သူတို့ဓမင်းသားနေတော့ကုန်းဓမင်းသားနေတော့အဲ့ဒီနွားတရှိကသူ့မြူတဲ့ကိုပါပွားရကြရာတချို့မြူတဲ့တခြားနွားတွေနဲ့လိုက်ပွားရောဟုတ်ကလားဟိလိုက်ပွားရောအဲ့တော့သူ့ဓမင်းလည်းသားပြီးရောသူ့နေဝင်ကာသနေမှာပေါ့အဲ့ဒီ နေမဝင်ခင်လေးအဲ့ဒီမှာဟိုတာဝိပိထင်းထဲမှာထားပစ်ခဲ့ထားပစ်ခဲ့ပြီးတော့ဖေးကဟိုနွားလိုက်ပြီးတော့ယူရတာပေါ့နွားလိုက်ယူရောအဲ့နွားခွဲပြန်လာတော့သူမှမြူလည်းမတော့ခင်ဟိုကအချိန်ကြတော့မြူတကားကပြေးလိုက်ပြီဒရိုက်ဘလို့ခေကြတော့ဟိုပါလား6နာရီလားဟင်း6နာရီလိုနေဝင်နေဝင်တော့ကပြေးတယ်လို့တော့ပြေးလိုက်ပြီအဲ့တော့ဒါကအဖေဖြစ်သူလာဖို့မရှိတော့ဘူး အဲ့တော့သားဖြစ်သူကလာနိုးလာနိုးပေါ်လေစောက်မိုးရာချုပ်တယ်မလားတော့အဲ့တော့လက်အောက်မှာပဲအိမ်နေရအဲ့ဒီချိန်မှာသင်္ကနာပြီးတော့သူ့ဘလူတွေကခြေကိတာတော့သားကောင်းနေလာလာပေါ်သားတာဟုတ်ကဲ့ပြုတ်ထားတယ်လောင်းကောင်းနေဒီအဲ့တော့လာပါအဲ့တော့ဘလူးနဲ့နှစ်ပေါင်လာလဲတကောင်ကသူ့ဒီဘုရားဘာသာတွေကနေပြီးအာရုံမလို့ဘလူးပြဖြစ်တာဟဲ့ ဟုတ်ကလားဟောတကောင်ကတော့မိစ္ဆာယူပါတော့ကနေပြီးဖြစ်တဲ့ဘလူးတဲ့ဟဲ့အဲ့ဒီလိုမကောင်လာကြရောဒါတော့မန်မိစ္ဆာဘလူးကနေပဲသူ့ငါသားမကွာတွေ့ပြီကလေးငယ်လေးကိုအိမ်နေတော့သားမယ်တော့ဟိုကမသားနဲ့သူ့မှာဘုရားတရားကိုမြင်နေတယ်ဟောဆိုတယ်အေးဘုရားတရားကိုမြင်တာမမြင်တာပဲပြီးမဝါငါတော့တောက်ကောင်သူစမှာပဲ တော့တွားကန်အဲတွားကန်လိုက်တော့တခါလေကျင်ဖက်နဲ့တွေ့လို့ခါရတယ်ဝတ်ထား order နမောဘုဒ္ဓဘာဟင်ဒီကိုကိုရင်းထိုးရင်းကသူ့နှုတ်ကြိုးနေတာလေးလေဟုတ်ပါနာလာနေတယ်နှုတ်ကြိုးနေတော့ဘာရညာရမုထ order နမောဘုဒ္ဓဘာနှုတ်ကြတဲ့ခုမှကျင်စက်နဲ့ပြုလို့ခံရတယ် ပြီးတော့လိမ့်ဖက်သွားတခါပြန်ပြီးတော့စားမယ်လို့ပြန်တော့နမောဗုဒ္ဓဘာထောက်ပြီးတော့အဲ့တော့မင်းမလုံးနဲ့ဆိုတာကိုလုံးတဲ့အတွက်သူ့ဟာပြည့်ရှိတာပြီဆိုတော့တာမာပုဂ္ဂိုလ်ကအဲ့တော့တန်ခတ်တော်အနေနဲ့တာမာပုဂ္ဂိုလ်ကဒီကလေးကိုတခြားသောပြိယနေရာစားပြီးအကုန်လုံးဟိုဒီတညအတွက်ကိုမလာနိုင်အောင်ဆိုတော့တာမာယူရှိတဲ့ဘလူကစောင့်ပြီးတာတည်းဗျာ ဟင်မိတ္တာကြီးတဲ့ဘလူကဒီကလေးကိုစားဖို့တောက်ဖို့ဆိုပြီးတော့သူဝိမတာရမင်းရဲ့နန်းတော်တွေကပွဲတော်အုပ်ကိုသွားပြီးခိုးပေးရတယ်ဟင်တဲ့ပွဲတော်ကိုသွားခိုးပေးရောခိုးပေးပြီးတော့သူတို့အဲ့ဒီဘလူနှစ်ယောက်ကလက်အောက်မှာမိဘနှစ်ပါးလာတဲ့ဘုံအသိပြီးတော့အိတ်ကလေးကိုပို့ချူရတယ် နှိမ့်ပြီးတော့ဘိမသာရမင်းကြီးတဲ့သောတာပန်မဟုတ်လားကွအဲ့တော့ဘိမသာရမင်းကြီးသိအောင်ကျန်တဲ့လူတွေတော့မသိနဲ့ပေါ့လေသူတို့ရဲ့ဟိုဘလူတွေရဲ့ရှိနေတဲ့ကာမသိတိတကူနဲ့ပါရေးပြီးတော့အဲ့ဒီတွေကိုထားခဲ့တယ်ဟင်ကိုယ်တော့ထားပြီးတော့အဲ့လဲပေါ်မှာကိုယ်တော့ကိုတင်းတင်ပြီးတော့ကလေးကိုတခါပြန်ပြီးတော့သေးသိပြီးတော့အဲ့ဒီတာမာယူရှိတဲ့ ဟိုဘလူရောမိစ္ဆာယူရှိတဲ့ဘလူရောမနဲ့မလင်းမချင်းအဲ့ဒီမှာပေါန့်ပေးရတယ်ပုတ်ကလားဗျာမှန်ပါဗျာအဲ့တော့ဘိမသာရမင်းကြီးကပွဲတော်ဥပြောင်းရောလိုက်ရှာတော့မင်းကြီးနေအဲ့ဒီလေကတွေ့ရောတွေ့တော့အဲ့ဒီကလေးကိုလည်းဖမ်းသွားပွဲတော်ဥကိုလည်းယူသွားတယ်ယူသွားပြန်တော့ရှိရောက်ရောအဲ့ဘိမသာရမင်းကြီးဖွင့်ကြည့်တော့အဲ့ဒီစာကိုတွေ့ရော ပြိမသာမင်းကြီးပြီးသွားတာဗောလေဟောဒါပဒူရီကနေဒီလိုဒီလိုလောက်ရတာကိုဒီကုံတော်ကြောက်အဲ့တော့ပြိမသာမင်းကြီးကအဲ့ဒီကလေးရောဒုက္ခခင်ရောသူ့ဘုရားရှင်စီကိုခေါ်သွားတယ်ခေါ်သွားပြီအရှင်ဘုရားဒီလိုနမောဗုဒ္ဓဘာရွရွလေးနဲ့ဒီအပညာနာကာကွယ်နိုင်ပါသလားလို့မေးဟင်နမောဗုဒ္ဓသာရွနေ အတွင်းရံကကြောက်သွားပြီဒီနေ့တောတာရောသူသေးလားအတွင်းရံကပြောင်းနေတော့ဟောပြင်ရံလည်းသူ့ကြောက်သွားတာဟုတ်ကဲ့မှန်ပါဗျာအဲ့တော့ဒီနမောဗုဒ္ဓတာဒီလိုရွယုံလေးနဲ့သူဟာဝိညာဏကနေပြောလွတ်နိုင်မှာသလားလို့မေးတယ်အေးဟုတ်တကွယ်အဲ့ဒီဖရာကုံမှာမဟုတ်ဖရာကုံကိုအာယုံပြုလိုက်တရားကုံကိုအာယုံပြုလိုက်တန်ခါကုံကိုအာယုံပြုတဲ့ဟင် ဘယ်ကောအာယုံပြုလိုက်တယ်သူတို့ဒီအေးတာတတိရှိတာဟာထင်တယ်ဟိအဲ့တော့ရည်တွေကိုမီးမလောက်နိုင်တယ်လို့ပန်းကြောင်းကိုမီးမကုနိုင်တယ်လို့ဒါလည်းဘေးရန်ကိုကာကွယ်စီနိုင်တယ်တဲ့ဟုတ်ကလားဟိပြီးတော့မေတ္တာပေါ်ဝဘာဝနာကိုပွားများတဲ့ဟုတ်ကလားဟိမေတ္တာဘာဝနာကိုပွားများနေတဲ့ပုဂ္ဂိုလ်လေပန်းကြောင်းတွေကိုမီးရကြရင်ငြိမ့်မလို့ပဲတဲ့ဟင် ရှိသမျှတွေးရနေအကုန်လုံးအတွေးရောပြင်ရောကာကွယ်သိနိုင်တယ်တဲ့ဒါတို့နံပါတ်၄တင်တယ်ဘုရားရဲ့တရားရဲ့တန်ခါရဲ့မြစ်တာရဲ့လားပြီးတော့ကာယကတာတတိဆိုတဲ့ကိုယ်ခန္ဓာကိုယ်သပင်းတပုံမွေးရင်တပုံသိတဲ့နကုတာပါတင်တယ်ဟဲ့အဲ့ဒါလေးတပုံဒီတပုံဒီပုံလို့ရှိရင်လည်းပဲတို့ပါတော့ဟိုသက္ကရိယာတွေကာရတင်ဆိုပါတော့ဘိန်းတခြားဟိ ဟို body အင်းကြီးတခြားတယ်လေပြီးတော့တို့အထဲမှာရှိတဲ့ body တခြားလားဟဲ့သက်တခြားသက်မှာလည်းပင်ပင်ရတခြားထားလိုက်တယ်ဟာဘယ်သူတက်မောင်းနိုင်ဘူးဟဲ့ကိုယ်ခန္ဓာကိုဖြတ်ပြီးပြီးတော့အဲ့လိုတပုံးစီပုံထားတဲ့ပုဂ္ဂိုလ်တပုံးစီတပုံးစီပုံထားတဲ့ပုဂ္ဂိုလ်လည်းပဲတဲ့အတွင်းကကိရိတာဟောထားနိုင်လေလားအပြင်ကဘယ်သူဖြတ်နိုင်လေလဲအဲ့ဒါလည်းဘေးရန်ကိုကာကွယ်ပေးနိုင်တယ်တဲ့နံပါတ်5ဖြစ်နိုင် ပြီးတော့ကိုယ့်ကိုယ်ကိုအတုပရှုနေတဲ့ပုဂ္ဂိုလ်လည်းပဲကိုယ့်ကိုယ်ကိုຢာကထားနိုင်သေးလားဟဲ့ຢာကမထားမျိုးဉာဏ်ကြည့်ပြီးဒါဟောလာနိုင်သေးလားအဲမလာနိုင်ရင်အပြင်လာဟောလာမလားဟဲ့အဲလာလာမရှိဘူးမကူဘူးဉာဏ်ပါရှိမှမကူတာအဲ့တော့အတုပကိုရှုနေတဲ့ပုဂ္ဂိုလ်လည်းပဲအတွင်းဉာဏ်ရောပညာရောအောင်သိနိုင်တယ်ဟုတ်ကလားဟဲ့ کے تو جاؤ پھل